ဥပ္ပယအိုင်နဲ့ပြုံပြည့်ရအဝိဒ္ဓဝါဖြစ်တတ်မှာပဲတဲ့အဝိဒ္ဓဖြစ်တယ်ဆိုတာအမြဲတည်နေမှာပေါ့ ပုံအမှုပြလိုက်အာမနာဘူး။ဒါကြောင့်လည်းမေကုနဲ့မေမေနာနဲ့မကြောင်မကောင်းနဲ့မေမေမေပြန်နဲ့မကြည့်မပေးတဲ့နဲ့ဘုန်းနဲ့မကြည့်မပေးရတော့ပြန်ဆိုင်မှာအဲ့ဒီလိုမျိုးကိုတန်ခိုင်နေကလေးကိုပိတ်နေတယ်မပြန်မပေးဘူးအောင်ပြန်တော့အဲ့ဒီလိုဆောင်လို့ပြန်ပိတ်တဲ့မှာလူတွေဒီလမ်းကိုတက် နှုတ်သက်တဲ့ငြင်းလေတတ်တဲ့ငြင်းလေတတ်တဲ့စိတ်အငြင်းနဲ့လေရဒေတာအစိုက်တဲ့တရားတို့အရင်တက်ပါတယ်ဒီလိုကိုဆင်းရတယ်အခုဒီလိုမှာပဲလေဒီရပြီးဖို့ဒီလိုပြန်ခေါ်တယ်အဲ့ဒါဘယ်လိုမျိုးနဲ့ပါပြီးနေရမလဲ ပရံတွေရဲ့အပြည့်တောင်မဲ့ကဒီလိုပြီးအပြည့်တောင်ကောင်းတွေကမြေတမျိုးကပကားတရားကပြင်းနေတယ်တရားအဲဒီတကားလည်းတကားတမျိုးရဲ့ဒီလိုဒီလိုပြီးလို့ဆိုတရားမရှိဘူးဘယ်မှာဖြစ်နေကြလဲဆိုတော့ဒီလို ဆိုရယ်နိုင်ငံတော်နိုင်ငံတော်ပြည်သူတိုင်းမှာဟုတ်တယ်မှာဟုတ်မှာပါလေဒီပြည်မျိုးနဲ့တိမ်နိုင်လာရိုးတော့ယာလဆိုတော့တဲတော့ပြီးနေတော့သင်တယ်အဲ့ဒီနေတော့ကအင်းလို့ဘုံတကားဒီကဘုရားတော်မှာတော့ပိဋကံပညာရှင်လို့ပြောရတယ်။နောက်ယဟန်ကြီးပြီးတော့ ယနေ့တရားကျင့်ကြံပန်းများအထူရကနေအောက်တဲတဲ့မှာတဲတဲ့လို့ဒီအလားဆိုတာတဲပြီးတိုင်ပြီးတိမ်ပြီးနေပြီးတော့မဟုတ်ပါဘူးဒီလိုနေနေလေးတွေနဲ့တဲဖြစ်နေတာလဲဒီလိုဒီတော့အမှန်ကိုတဲသိလို့ခေါ်ရမယ်တရားအဲတဲရလဲတိမ်ပြီးမထူတော့ပါဘူးဒီလိုမှလည်းနေနေနေလေးတွေ ရင်ဒီတရားတွေကဆိုရင်ကားပေါ်ကနေလှမ်းပြီးတော့အဝေးလှမ်းပြီးတော့ဒါတော်တော်ဆင်းနှစ်ကောင်းအလေးကြီးကတရားတွေကလှမ်းနေရတယ်။ဒါကပြည်တွင်းအချင်းပြည့်ပရိသေယပြည့်ပင်ဘလောက်နေနေဆိုတာဒီရတယ်။အဲဒီတရားမင်းတွေတရားတော့ဒီဒီနေ့ကအံပံပေးပါတယ် ရှင်ပန်းကြီးပြုလို့ရဒီလိုပုံစံပါပါရရပါပဲမင်းတို့ပြောလို့ရတယ်အဲဒီရောက်တဲ့အခါကျတော့အဲဒီမှာမင်းနဲ့မင်းနဲ့သူ့ပန်းလေးတစ်ခုပြုလို့ရတယ်မင်းနဲ့သူ့ပန်းလေးပြောရတာဒီလို ထာဘုရားပုဂ္ဂိုလ်နဲ့လာကြည့်ပြီးတော့မေဘုရားပဲလို့မှတ်ကြတော့မနက်စနေဆိုရင်မကြည့်တော့ဘူးဟုတ်လားဟမ်မှတ်ပြန်လားဒီလိုဒီလိုပြန်ပြောင်းနေတယ် ကြည့်ဘူး။နောက်ဘုန်းကြီးလည်းအဲဒီတရားမင်းရဲ့အိမ်ကြီးရောက်တာခံတဲ့တရားကပြောတော့ဟောအဲဒီကောင်ကလည်းရောက်လာလား။ရောက်လာပြီလာပြီးဝိကျက်။ဝိကျက်ဒီတရားတွေပြောတော့နောက်အဲဒီအိမ်ကခံရတယ်လေဒီဆင်းမှာကြည့်ပြင်းပြီးတော့နောက်ပြီးတော့ခါကြတော့ဒီပြန်လာတော့ စကားကြောက်တော့ဆရာတော်ကတော့အဲ့ဒီလေးမှာခေရမှာပါဆရာတဲ့ဒီလိုလိုနဲ့ဆင်းဆင်းရတဲ့ဗာမလို့ပြင်ပြင်ပိတ်ပြီးအကူရအောင်ပိတ်ရှိပါဘူးတဲ့ဒီမှာလေးပါတော့အဲ့ဒါသူရိပါကွာဘုရားကပြလာပြီးတော့ဥစ္စာကြီး သိရပြည့်စုံနေတယ်ဆိုတာတတိတော်ရှင်မသိရပါအောင်လဲဟုတ်တယ်ဗျာအဲ့ဒီလိုများတယ်ဒါကလည်းဒီလိုဘုန်းကြီးလည်းဥပ္ပစာဝီဘုန်းကြီးလည်းမတွေ့ဘူးမတွေ့ဘူးဆိုတော့ရောအဲ့ငါဒီကြောင့်ငါဥပ္ပစာဝီလေးလေးစကားပြောပြီးသင်္ကြန်တော်ကိုဆင်းရဲပြင်ပြပြီးအဲ့ဒါတရားဟောတော့ခါကြောင့်လည်းတရားလည်းပြင်နေတာပါ ပြန်ပါတော့ဗုဒ္ဓဘာသာအမျိုးသမီးကအဲ့ဒါလိုမလုပ်တဲ့ကလေးပြင်းတော့ဘယ်မှမဖြစ်နိုင်ဘူးအခုကအခုရအမျိုးသမီးကဘာမှလည်းအကျိုးကြောင့်လည်းပြည်တယ်မလို့ပဲနဲ့လာပြီးတော့အဲ့လိုလုပ်တော့သူကထူးတယ်ဘုရား မြတ်စွာဘုရားဟောထားတဲ့တရားတစ်ခုရှိတယ်ပုဂ္ဂိုလ်ကပဏိယာဒေနပုပ္ပိပဏာသိဒေနရဒီဝံတံဇာယတေပုဏ္ဏဥပ္ပလံကယထေတကူရပုဂ္ဂိုလ်ရှိရှိတရားများကပဏိယာဒေနအတူရမြေထုံရဲ့ဒီပြင်းကြောင့်တယ်လည်းကောင်း ဒီစိတ်နဲ့နိဗ္ဗာန်ရတာယခုမြတ်ဘုရားမှာတူအကျိုးကိုတူခံရင်းလာတာခံရင်းလာတာဒီအင်းအင်းရဲ့အဲ့ဒီကတဏှာပုံမှာပိဋကပုံမှာဥပုံမှာအေရင်တန်ဇောတေပုံမှာဥပ္ပလနာရထားတဲ့ကိုဒီအင်းအင်းရဲ့ ပုံမှန်ပုဂ္ဂိုလ်မျိုးဒါရတဲ့ဖြစ်တော်ဘူးဒီနေရာအပေါ်ပဲလို့မျိုးမျိုးကဒီပုဂ္ဂိုလ်ကြီးဟောဥပ္ပလံကြာပြီးဒါရတဲ့ဥရသင်္ခန်းတော်တော့တကယ်တူဘူးတဲ့ဘုရားတော်ကြီးဘာသာဘာသာပြင်ရရတယ်ဆိုတာ ရှိရှိကအတူတကမူတဲ့ဘူးလို့ဝင်နေတယ်ဒီဘဝမှာသင်ရမိတာထားရတယ်တဲ့ဒီကြောင်းကြောင်းကြောင့်ဖြစ်တယ်တဲ့ဒါကဘူးကအတူနေတဲ့ဝိဒမဟုတ်တယ်လေ ဒီမျက်နှာဘဝမှာတူအကျိုးကိုတူခံလို့အချင်းဒီဒီအတိတ်အကျဉ်းအကျိုးအတိတ်ပြန်ပြီးသိကြတယ်ပဲတူတူဖြစ်နေရတယ်မြတ်တာပြန်ရတယ်အဲဒီမကြောင်းမကြောင်းနဲ့တော့ဒီပဲတော့မြတ်တာပြန်နေတာဟုတ်ဟုတ်ဟုတ်အဲ့ဒီက လေးနာလေးလည်းဒီလိုပဲနဲ့ပြရတော့ဘယ်နာလည်းမပြောဘူးမင်းမင်းမင်းမင်းမကြားဘူးလည်းတော့အဲ့မင်းနဲ့နဲ့နားပြီးတော့ပါပါကြားဖို့ပဲဝတ်ပတ်ပြီးတော့ဝတ်ပြီးပြီးတော့ဆိုတာဒီကဥပ္ပဒါနဟိတာခေါ်တဲ့ နိမတ်တရားမှာအချင်းချင်းအကျဉ်းလဲကိုကိုပြည့်ပြည့်ဆိုတာဖြစ်တဲ့ပုံစံနဲ့တိတိုင်းမတင်ရင်တိုင်းမနေဘူးလားအဲ့ဒါကြီးရပုဒ်တရားသံမှုရတာဒီတရားဒီလိုကနေလည်းဒီလိုရှိနေတယ်လို့ပုဒ်တရားအင်းဟင်းအဲ့ဒီအဲ့ဒီဘယ်လိုတိုင်းတော့ရောက်နေတာ နာတိုင်းမှာဘဝပြဿနာဆိုတာဒါပဲရောက်တယ်အဲဒီကမှာအဲဒီကတရားတရားကဒီကဒီတရားကအလို့အကျင့်ပြုတဲ့လူနဲ့ဒီကတော့ဘာဝနာဘာဝနာဥပဒနာဘာဝနာတစ်ခုကိုအထူးသဖြင့်မနနာဘာဝနာအလို့အကျင့်ပြုတဲ့လူနဲ့ဒီကတော့ 20တနည်းအရွယ်မှာ20နှစ်တနည်းမပေါင်းရတော့ဘာမှမဖြစ်ဘူး20တနည်းအရွယ်မှာဒီအမြင်ကြားရအလိုလိုဖြစ်ပြီးတော့ဒီကြားရအလိုလိုဖြစ်ပြီးတော့ဒီဘာလိုက်တယ်လို့ဆိုတော့အဲ ရောဂါဝေဒနာကုလေကလာတဲ့ပုဂ္ဂိုလ်တွေအတိတ်ဘဝအကြောင်းတွေဒီကြာပြည့်ပြီးတော့အဲ့ဒါတွေကပြန်ပြီးပြောပြတော့ဒီရောဂါဝေဒနာဟာဒါအကြောင်းအတိတ်ဘဝတွေကဒါလောက်ခဲ့လို့အခုဒီရောဂါဝေဒနာဖြစ်ပါလေဒီရောဂါဝေဒနာကြောက်ခြင်းနဲ့ဘယ်လိုဖြစ်ဘယ်လိုလဲဘယ်လိုလဲလို့ဆိုပြီးတော့သူကသူထုံးနေကြတော့ ဒီပင်ကြတော့ပြုထုံးနေတဲ့မှာစိတ်ဓာတ်ပြုလို့အမြဲတမ်းပါတယ်စိတ်ဓာတ်ပြုလို့အမြဲတမ်းပါတယ်အဲ့ဒါကိုစိတ်ပညာပါရဂုဒေါက်တာဝေရတော့အမေရိကန်ဒေါ်ဝေဆရာမတယောက်ကသူရဲ့နှစ်ပန်းကိုပြုလေပန်းပြီးတော့တိုင်းတဲ့ရေးတာလေရင်းကတော့ ဆိုတာရှိတယ်။ကံကံရဲ့အကျိုးတရားဆိုတာရှိတယ်လို့ပြလို့ရင်းပါပဲ။အဲ့ဒါဘုံကြီးပြမလို့အဲ့ဒါပြထားတာ။အဲ့ဒါပြလို့ရင်းပါပဲ။ဒါကိုအကြောင်းအကျိုးပြုလို့ရင်းနဲ့ဒါကိုပြရတာ။သိတ္တနာ ဒါပနာအခုဖြစ်တဲ့ဒါပနာပဲလေခလာခကူနည်းနဲ့ဒီကံသိကြပြီးတော့တင်ပြထားအဲအဲ့ဒီစာကိုဘယ်လိုဘာသာပြန်ပြီးတော့အခုပြောရမှာပတ်ခံချိုးကိုပေါင်းဒီအဲစစ်ပေါင်းဒီရနာရောရောကလည်း မှန်မှ သူ့ဟာလေဘုရားတော်နဲ့တော့ကောက်နေပါလားလို့အခုချက်ချင်းပြောရင်းကဘုရားကကျင်းနေပြီလားဗျာမင်းတို့စိတ်ကလည်းမြင်လိုက်တာမဟုတ်ဒီမှာလည်းပြောတယ်ကိုယ်လည်းစိတ်ကရောက်သွားဒါကြောင့်မြတ်စွာဘုရားကစိတ်မြင်လိုက်တာတဲ့စိတ်မြင်တာတော့ဘာနဲ့ပြီးတယ်လို့ဥပမာပုံပြေးကြရမရှိသေးဘူးတဲ့ဒီဟာပြောနေအဲ့ဟာပါဘူးတတိယ တောင်းတာပြုလို့ကိုနားမထောင်ဘူးလားထောင်နားထောင်လည်းထောင်နော်ဝါဝေလူတို့ဤဟောကရဏ၌တည်သောတမန်ရောက်ခံရရှိကြ၏ ဒီလိုဆိုတော့လူတို့ဤအတိတ်ဘဝလမ်းကြောင်းအကျဉ်းရင်းသည်တခုဒီသောအစီအစဉ်အတွင်း၌ကြာရောက်ခံလက္ခဏာရှိ၏ဒါကသာယုတ်ရာကဒီအရေးပါမှာညာဘာလို့ပြီးနေကြလဲလို့ဆိုတော့ဒီလိုခရိယာအယူအဆမှာတဏှာမရဆိုတာမရှိဘူးဒီလိုမရဆိုတာမရှိဘူးခရိယာအယူအဆ တဘရားတော့ဒီတဘရားပြုလို့ပေးပြီးဆိုလို့ရှိရင်အဲ့ဒီပေတဲ့လူဆိုတာကိုယ်ခေါ်တဲ့ဝိညာဉ်လေးကထွက်သွားပြီးတော့ဒီနေရာနာကိုစကံတစ်ခုမှာတွားပြီးတော့သူကဝိညာဉ်ဖြစ်နေတယ်နေရတယ်သူကဘာပေါက်နေရတယ်လဲဆိုတော့သာဝရဘုရားသခင်ကနောက်ဆုံးတရားဆုံးပြတ်မှုအချိန်ကိုသူကတောင့်နေရတယ်ဘယ်အချိန်မှမပြီးဘူးနောက် ဘဝပေါင်းဘယ်နှကလေးဘယ်နှကရာကြာမှဘဝဆင်းရဲနေတော့မသိဘူးအဲအဲ့ဒီလိုဆိုရင်ဒီလိုညီလေးကဝိညာဉ်လေးရမယ်ပဲစောင့်နေရတယ်တခြားဘဝမရှိဘူးအနာဂတ်ဘဝတစ်ခုကဘဝဆင်းရဲတဲ့နေ့ကမကဲမဝိညာဉ်လာတဲ့ဆောင်းနေကိုဆင်းရဲနေနေဒီဘဝတော့ကောင်းမှုကောင်းတာတွေအပြည့်များတယ်ကဲမင်းကဆင်းရဲနေကြကောင်းမှုတွေနဲ့ကြဆိုပြီးဆင်းရဲပြီးမင်းကတော့ဒီဘဝတော့ ကောင်းသောအကုသိုလ်တွေအပြည့်များတော့တယ်။ဒါကြောင့်မို့လို့မင်းကတော့ခါရဝင်းတရားဆိုပြီးတော့ဘုရားကတရားဆုံးပြပြိမှပဲအဲ့ဒါစောင့်ရတာ။အမတ်ဘဝဆိုတာသူတို့မှမရှိဘူး။တမန်ဆိုတာမရှိဘူး။အဲ့တမန်ဘဝမရှိဘူးလို့ခံယူထားတဲ့လူတွေကြားထဲမှာဒီကတမန်ဘဝကညပြီးသင်္ကြန်ကြောက်ကြောက်ကြီးရောက်နေလို့သူကထူးနေတာ။ ငါးပါးသောလူတို့၏ဟောကြားများ၌တူညီသောတမန်တော်ခံရရှိကြ၏သင်တို့ဆိုတော့လူတို့၏အတိတ်ဘဝလမ်းကြောင်းအကြောင်းရင်းသည်တခုတည်းသောအစီအစဉ်တို့၌ကြားရမှလက္ခဏာရှိအစဉ်တစ်ခုမှာအတ္တလံဘိစေဟောင်းဤကျေရောမဘာသာရေးစစ်ပွဲဖြစ်နေကိုလိုမူဖြစ်ဤပိုင်းကိုဖြစ်၍ အခြားအစဉ်တစ်ခုမှာအတ္တလံဘုသေဟောင်းဤပြေပြင်ပြတွင်14ဇမြောက်လူတွင်15ဇမြောက်လူတွင်16ဇမြောက်လူတွင်များဖြစ်နေအမေရိကန်ပြည်တွင်ဖြစ်ဖြစ်လို့ဖြစ်ကြ၏ဒါကဒီဒီလောက်ကကြားဖတ်ဖတ်ကြတာဒါမှလည်းမဟုတ်လေနေနေပြကြတယ် ယုတ်အိန္ဒိယကမ္ဘောဒီးယားပြည်ရီမွန်စလန်အာဖရိကအမေရိကအလယ်ပိုင်းစစ်ပလီစပိန်ဂျပန်နဲ့အခြားနိုင်ငံများဒီလေအထက်ပါအစင်းရင်းရန်ခံရန်ခါပါဝင်လာပါ၏မြတ်စွာဘုရားဟောကြားမှုသည်တခုတည်းသောတမန်လမ်းကြောင်းအတိုင်းလိုက်တတ်ကြလေသည်တဖန် ခုခေတ်ကဘာပေါ်တွင်ရှိနေသောတတ္တဝါများအနက်အများစုသည်လွန်ခဲ့သောသမိုင်းခေတ်ကလည်းကဘာပေါ်တွင်အတူတကွတည်ရှိနေခဲ့ကြသည်ဟုမစ္စတာပီစီကယူဆ၏မစ္စတာပီစီဆိုတာကအဲ့ဒီခဏအလိုလိုအကျမ်းကြီးရတဲ့တကား မိသားစုတန်ရောစဉ်တငယ်ချင်းမိတ်ဆွေတန်ရောစဉ်အချင်းချင်းအပြန်အလှန်အကျိုးပြုသောတန်ရောစဉ်ရေးများဖြင့်ယခုခေတ်တွင်ချီးမွမ်းထားကြသူတို့သည်ယခင်တမိုင်းခင်များတွင်လည်းအလားတူတန်ရောစဉ်ရေးများဖြင့်နှံဖွဲ့ရစ်ပတ်ခဲ့ကြပြီလို့ယူပေစိထံအမေလာဝဲသူတို့အမေအများစုမှာ ဤမျိုးမျိုးဖြင့်အချင်းချင်းဆက်ဆက်မှုရှိရှိနေကြပြီတာဖြစ်၏တဲ့ဟောမင်းတို့အခုနဘုရားဟောတော့သွားပြီးနေပြီလားပြီးနေတယ်နော်အဲ့ဒါတော့ဝိပရိယလားအဲ့ဒါကနတုတ်တိယဗန္ဓုယဘုံမှာပစ္စုပ္ပန်ဟိဒီနာပါဆိုတော့ ဘုရားကဘာနဲ့တွားပြီးပြီးနေတာအဲ့ဒါလေးပြန်ပြီးဖော်ပြတယ်တဖန်ယနေ့ခေတ်တရားတော်တွင်ရှိနေသောတတ္တဝါများအမျက်အများကြီးသည်လွန်ခဲ့သောတမိုင်းခေတ်ကလည်းတရားတော်တွင်အတူတကွပြီးရှိနေကြသည်ဟု မေတ္တာကိုကိုယ်ကယူဆ၏မိသားစုတန်ရောစဉ်တငယ်ချင်းမိတ်ဆွေတန်ရောစဉ်အချင်းချင်းအပြန်အလှန်အကျိုးပြုသောတန်ရောစဉ်ရိုးများဖြင့်ယခုဖြစ်ပင်ရှင်နာထားကြသူတို့သည်တရားအချင်းချင်းအပြန်အလှန်အကျိုးပြုသောတန်ရောစဉ်ဆိုတာပစ္စုပ္ပန်ကဟိတ္တနာဝါဆိုတဲ့စကားနဲ့ပတ်သက်ပေါ်တယ် ယခုခေတ်တွင်ရှင်လောင်ထားကြသူတို့သည်ယခင်တမိုင်းခင်များတွင်လည်းအလားတူတန်ရောပင်ရေးများဖြင့်နှောင်ဆက်ရစ်ပတ်ခဲ့ကြပြီလိမ့်မည်မစ္စတာကိုစီထံအမေလာသူတို့အနဲ့အများကြီးမှာဤနည်းမျိုးဖြင့်အချင်းချင်းဆက်သမှုရှိနေကြပြီပါဖြစ်၏ ဒီပြောကိုရောက်အဲ့ဒါသူအကြအမြင်နဲ့တွေ့တယ်အမှုအမြင်ကမြတ်စွာဘုရားရဲ့တရားနဲ့တွားပြီးတူးနေတာကိုယ်ရဲ့ချက်ချင်းမရိရလို့သူဟာတို့တတိယခံလုံးနေတဲ့နှစ်ပန်းအပြည့်စုံတဲ့အခိုင်အမာတွေကိုဒီဝေဒန်ရှိစေပြီးတော့ရေးထားတာ ကြောင့်ဘုရားအမြတ်ဘုဟုတ္တဖြစ်ပေါ်ရအတွက်ဒီစာဥပဒပြန်လိုက်တယ်။လာအဲ့ဒီခဏပြောတော့ဒီကမင်းလေးလဲအဲ့ဒီလိုပဲသာဘုရားမိန့်တဲ့ရှေးရှေးဘဝတွေကအတူတကွနေကြကြပြီဆိုတော့ လေးနဲ့ရှင်နာရပ်ပတ်ခဲ့ကြလို့ဒီဘဝမှာဒီလိုတွေ့ရကြရတယ်လို့ယူဆနေတယ်ပေါ့။နောက်တစ်ခုတွေ့ကြတယ်ပြောမယ်ဒီလိုမှာတော့ညနေပိုင်းဘုန်းကြီးကိုလံတွေမှာဘုန်းကြီးကျောင်းကမြို့လယ်မှာဆိုကြပါလို့ဒီဘဝတိုက်လို့ပဲခေါ်ပါတယ်။မန္တလေးမဟာဝိတ္တရာဝင်တိုက်ရတိုက်ခွဲလို့ ညနေတိုင်းညနေတိုင်းကျွန်တော်တန်းလို့သွားပြီးတော့ဘုန်းကြီးတို့အမြောင်းကိုလမ်းစွာလူချင်းခံတယ်အဲ့ဒီမှာအမှန်ကောင်းတယ်ဘုန်းကြီးတန်းလို့ရတော့တန်းတယ် ကြောက်နေတာလည်းမသိအဲ့ဒါမှဒီနေရာကြတော့အဲ့ဒါလိုပဲမင်းလေးတွေကဒီလိုပဲ16မိနစ်16မိနစ်လောက်ရှိမှာပါပဲခရီးရတာပဲပြင်းပြင်းပြင်းပြင်းနဲ့လာပြီးရှေ့ရောက်တဲ့အခါကျတော့ဆက်ခဏထိုင်ပြီးဥချတာဥချပြီးတော့ပြင်းပြင်းပြင်းပြင်းနဲ့အမ်ဒရူကိုဟိဒ်ရမ်းနေရတယ် လဲကဒီလိုကလေဟောင်းဘယ်လိုကောင်းလို့ရမလားဆိုတာဒီလိုကနားလဲလားဘုန်းကြီးဘယ်ကြောင့်လို့ပါလဲဆိုတော့ဒီလိုကမဟုတ်ဒီကိုယ်စကားဘုန်းကြီးဘယ်ကြောင့်လို့ပါလဲဆိုတော့အဲ့လိုဆိုဒီတရားမလို့ရှိရပြီးကြောင့်ခင်ဗျားကြီးလို့ပဲဒီလိုမျိုးတွေပဲရှောက်နေအဲ ဒီစကားပြောနေတော့ခဏရပ်ပြီးစကားပြောရသေးတယ်။ဘုရားလည်းဘယ်တန်းလို့ဘယ်လောက်လို့ပြောတာဘယ်လိုပြောအဲဘယ်နေရာလဲဘယ်နိုင်ငံလဲဘာလို့ဘာလို့ရှောက်နေတယ်ဘုရားလည်းဆက်ပြောရတော့တယ်။ပြီးတော့ခါကျတော့ရှေ့ဆက်သွားတယ်။ရှေ့ကဘုန်းကြီးကနောက်ပြန်ပြီးတော့ဘုန်းကြီးအဲ့ဒီမှာရပ်ပြီးစကားပြောနေတာပြီးတော့ဘယ်လိုလဲရပ်ဆောင်။ဟိုပြည့်ပြီးတော့ခါကျတော့ ဘယ်ကပဇာယင်းပကမယင်းနဲ့ပြည့်နေကြမဟုတ်ဘူးတူအဲ့တော့ဘုန်းကြီးကလည်းစက်ခင်းပြောလိုက်တယ်ဟိုရှိဘောရုံကပဇာယင်းပကမယင်းအခုလာပြည့်နေတာလေဘုန်းကြီးပြောလိုက်တယ်ဟိုတော့ခါမှာဒီလိုလည်းမဒီဒီလည်းမဒီဘူးအဲ့ဒါကဒီလည်းတော့လူမျိုးကနောက်ကြောက်လာတာဘုန်းကြီးတွေလည်းနောက်ကြောက်လူမျိုးကလာတာတော့ဒါလည်းပဲ အခုဘုန်းကြီးတို့အတိုင်းပဲရှင်းကြရတော့ကပြည့်စဲပြည့်ရပြီးတော့တရားရင်းတရားရင်းနဲ့အဲဒီလိုဖြစ်နေဘုန်းကြီးပြိဿတရားကိုတော့မျက်စိမပြတ်ပါနဲ့နော်ဘုန်းကြီးကဘေးဖောက်ပြောနေလို့မဟုတ်ဘူးကြလဲဟုတ်မဟုတ်ကြလဲဟုတ်မဟုတ်ကြလဲတရားတော်နဲ့လည်းကိုက်မိတာလေးတွေဟုတ်ကိုပြိဿကိုပြောရတော့ဒီနေ့ပြိဿတွေပြောတော့ဟုတ်ကဲ့လား လည်းကိုယ်ပြိတ္တတော့ကိုယ်ပြောရလားသဟောတိတာပြည့်အောင်တရားတော့နားလည်ခြင်းနားလည်အောင်ဒီမှာပြိတ္တပြောလို့ရှိရင်ပြောနေမှာမလို့ခေါင်းကြီးရတယ်ဆိုတော့ဘာတွေလျှောက်ပြောနေတယ်မဖြစ်မှာပေါ့မဟုတ်လားဒါအဲ့ဒီဟာမန္တတာဆိုတဲ့မျိုးတွေမျက်နှာပိုင်းကြတော့ဘုန်းကြီးတို့ ခဏအင်္ဂလိပ်ဘုန်းကြီးရှိတဲ့တဲတော်ကိုသွားတယ်။ဒါကလည်းအဲ့ဒီဘုန်းကြီးနဲ့တွေ့ရအောင်မကွာတော့သူလည်းတွေ့ကြမှာတော့ဒါနဲ့ဘာသာကြ။အင်္ဂလိပ်ဘုန်းကြီးကညာနာဝိမလာပြောကြတော့တွေ့တယ်။ပြီးတော့ဒီတိုင်လေးတိုင်သာလောက်ရှိတဲ့ကျောင်းလေးပါပဲ။အဲ့ဒီကျောင်းလေးမှာဒီသတင်းပိုင်းနဲ့တဲရဲ့အလယ်ပါပါပဲ။အဲ့တော့ခါကြတော့ အနာမတန်လာဘကဘာပြောပြီးတော့ဘုရားနေတော့အရှင်ဘုရားအခုဘယ်တရားများနှလုံးသွင်းနေပါသလဲလို့နေတော့တရားဖြေတယ်အခုဘယ်တရားကိုမှစိတ်ဝင်တရားစီးပြီးဆိုင်ဆိုင်နှလုံးမသွင်းနိုင်ပါဘူးတဲ့ကျမ်းမာရေးပြတ်တာနဲ့ကျမ်းမာရေးကိုပဲ ရေးဆိုင်ဆောင်ဆောင်နေရပါတယ်တဲ့ရှင်းတာတော့အာနာပါနကမ္မထာနဲ့စီးပွားမှာတော့တမ်းမှာရှင်ကတော့ကိုယ်မကြမ်းမှာလို့မဟုတ်ဒီတရားမှာကောင်းကောင်းခလုံးမသိနိုင်ပါဘူးတဲ့တမ်းမှာရေကတော့အာရုံစိုက်ဖြစ်တာမရတာပဲတဲ့ဘယ်လိုခင်ဗျာ ဒီလိုဆိုရင်ရှင်ဘုရားတော်တော်နေပါတော့တော့မြို့မှာတက်ပြီးနေတာကစေဝါပတ်စာစေဝါဝင်နဲ့ပိုးပြီးတော့မိမိတက်ကလေလေပူပူဖြစ်တော့ကျမ်းမာရေးအတွက်ပိုးပြီးကောက်မှာပေါ့လောကဝိရဏပိုးပြောက်တော့မှာပေါ့အနန္တတဆိုတာမြို့ရလည်းတော့ပုံနေတာဝေးတယ်ဆိုတော့အဲဒီမျိုးလေးပြပြီးတရင်ပုံကိုတိုင်းနာတော့ဘုရားလို့ဆိုတော့သူကဘာပြောလဲလို့ဆိုတော့ ဒီကဘာဘုံကမှတ်ထားတယ်နောက်လည်းနေမှာမဟုတ်ဘူးဘယ်လိုပေါက်တာလဲဘာကြောင့်လဲမသိပါဘူးဘယ်နဲ့ပြောလဲလို့ဆိုတော့အဲ့ဒါလည်းသိပါတယ်တဲ့မြို့ကိုတက်ပြီးတော့ခုနေဆိုလို့ရှိရင်ဆရာဝန်ဖြေဆေးရတတ်ဆိုလည်းလည်းဒီကြည့်ရလို့ယောဂနည်းနည်း ပြောင်းဝန်းနိုင်လို့ဆိုတာတော့ပြီးပါတယ်တဲ့ပုဂ္ဂိုလ်တဲ့